တောကြနေ့ကဣတိရေထိုက်ချောင်းကိုပါးရဲကခုနှစ်ခုမြောက်ကာယေကြဒီဒီဝိတေကြအနာဘကတဥပဋ္ဌာပေတိခုလည်းအသက်မငယ်ကိုရက်ဆက်နေရပြီဆိုတာပါလေအဲဒီအကြောင်းလေးတွေပြောပြပါပြီဒီနေ့ကြာနဲ့ဣန္ဒြေထိုက်ချောင်းနှစ်ပါးဆက်လက်ပြီးတော့ပြောရမှာပါပဲရှိခုမြောက်အကြောင်းကတော့ တ္တသအပိပုယလိခာမိလတထထိုသောကိုယ်နဲ့တမငဲ့မကွယ်ခဲနဲ့သွန်စားအထုရာ၌ပုပ္ပနုပါဏဒုက္ခမလွဲမကင်းသာတဲ့အနေအချင်းဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲမှုမခံတာမှုအမျိုးမျိုးကိုသိက္ခာမေလအခက်ခဲတွေ့လို့တွတ်ဆုတ်သွားသောကောသစ္စာတရားမှလွတ်မြောက်သောနိကမဓာတုဝိရိယတတ်ဖြင့်အဘိဗုဒ္ဓရဆောင်းမှု၏ သံပါတိကြီးကြီးပြည့်စုံကြရမယ်တဲ့ရှုစဉ်ပေါ်ရုပ်ဆင်းရဲရုပ်စောင့်မှုပြရမယ်ဆိုတာပါတရားရှိတော်ခါမှာဖြစ်ပေါ်လာတဲ့ဝေဒနာကိုနိကမဓာတုနဲ့ဝိရိယဓာတ်နဲ့ပြရမယ်ဒီလိုဆိုပါတယ်တရားအထုတ်တဲ့အခါမှာရိုးရိုးတက်တော့တက်တာနေရတာလောက်တော့မချမ်းသာဘူးဆိုတာနားလည်ရပါတယ်ခုတဏှာကြီးလောက်ထိုင်တဲ့အခါ ထိုင်ပြီးမကြခင်လဲစိတ်ကောခူရောနှမျိုးလုံးထုတ်ပြီးပြီးတော့နေရတော့ပထမဆုံးစိတ်ချင်းကြလာတယ်။ဘောင်းပေမှုကစပေါ်တိုင်းအာယုံကိုမလွတ်တမ်းမှနိုင်ရေးအတွက်ကြောင်းကြဆက်ရတော့အဲ့ဒီကြောင်းကြဆက်မှုကြောင့်ဒီကုလုံးဟာလည်းပဲပူပြီးတော့မခံတာမှုတွေလည်းပဲစပြီးတော့ဖြစ်တယ် ကိုဆင်းရဲတော့အဲစိတ်ဆင်းရဲတော့ကိုလည်းဆင်းရဲပြီကိုဆင်းရဲပြီဆိုလို့ရှိရင်လည်းပဲဒီဆင်းရဲတာကိုသိမခံနိုင်ရင်ဆင်းရဲစိတ်ဆင်းရဲကတခါထပ်ဖြစ်ကြရင်ကိုဆင်းရဲစိတ်ဆင်းရဲရောဒါနဲ့ဓမ္မတွေ့ကြုံနေရတာကိုဓမ္မကတော့ကိုဆင်းရဲကိုရည်ရွယ်ပြီးတော့ပြောပါတယ်ဓမ္မဆိုဒီမခံနိုင်တဲ့ပုဂ္ဂိုလ်တွေမှာဆိုရင်နည်းနည်းလေးမခံနိုင်ဘူးဖြစ်တာနဲ့ရွှေ့လိုက်ကျင်းလိုက်ကြောင်းလိုက်ဆိုရင် အရိယာဘုကမခိုင်တော့အရိယာဘုမခိုင်လို့ရှိရင်ငြိမ်ငြိမ်ထိုင်မှစိတ်ကငြိမ်တာပထမဆုံးကိုငြိမ်မှစိတ်ကငြိမ်တာကိုငြိမ်စိတ်ငြိမ်ဒီတော့ကိုငြိမ်ငြိမ်ထိုင်ရေးအတွက်ပထမဆုံးကိုယ်ရဲ့ကမခန္ဓာမှုတွေဖြစ်ပေါ်လာရင်အတတ်နိုင်ဆုံးသိခံစိတ်ထားပြီးတော့မှားရတယ်ဆိုတာပေါ့လေသိစေခြင်းလို့ရှိခုမြောက်အင်္ဂလိပ်ထက်ကြောင်းကျမ်းဂန်များမှာပြရပါတယ် အဲ့ဒီလိုအခါမျိုးမှာတိကစိတ်မရှိတဲ့ပုဂ္ဂိုလ်များအဲ့ဒီမခန္ဓာဖြစ်ပေါ်လာတဲ့မခန္ဓာမှုပေါ်မှာပဋိကခေါ်တဲ့ဒေါသဖြစ်တယ်လို့ပေါ့လေငါအရင်ကကောင်းနေတာပဲအခုတော့ဆိုးလာပြီဆိုပြီးတော့ပေါ့လေဒေါသဖြစ်တယ်လို့အဆိုးတွေတွေ့တော့အကောင်းမျောတဲ့အနေနဲ့ပေါ့လေပြင်လိုက်ရင်တော့တက်တာမှာပဲဆိုပြီးတော့ဒီတက်တာမှုလိုလာပြီးတော့ ဏခဏရွှေ့ကျင်ပြောင်းနေတာကိုဒေါသလည်းရှိသေးတယ်လောဘလည်းရှိသေးတယ်အဲ့ဒီခိုက်တာမှာမခံစားမှုကအစပေါ်ရာလေးတွေမမှတ်ဘူးဆိုလို့ရှိရင်မောဟလည်းရှိသေးတာပဲအများကြီးပဲဖြစ်သွားတာပဲဒီမှာလောဘဒေါသမောဟတွေကိလေသာတွေဝင်သွားတာပဲဒီမှာအဲ့ဒါအရင်သိလိုက်လို့ရှိရင်ဒီမခံနိုင်လို့ဒီလိုဖြစ်တယ်ဆိုတာကိုဒီမှာသွားပြီးတော့ခောက်ချက်ကြပါတယ်အဲ့ဒီလိုသိခံစိတ်မထားဘဲနဲ့ ခဏခဏရှေ့ကျင်ကြောင်းနေတော့တကယ်ရှိတရားမဲ့ဒုက္ခဝေဒနာဟာပြုကျင်မှုအရိယဘုကဖုံးလွှမ်းသွားတော့ဒုက္ခဝေဒနာရဲ့လို့မသိတော့ဘူးဒီပေါ်မှာညာမဖြစ်တော့ဘူးအဲ့ဒီလိုကိုညာမဖြစ်တာကိုပဲကျန်ကများမှာဒုက္ခကို အရိယပဋ္ဌာကဖုံးတယ်လို့ဒီလိုဆိုဖြစ်ပါတယ်သူကဖုံးလာတော့ညာမလာတော့ဘူးပေါ့ဒါဖြစ်ရမှာဖြစ်ပါဦးတယ် ဒီလိုဒုက္ခဝေဒနာလေးတွေကိုယ်တည်းကဖြစ်လာတာကိုရှိသိနေရတာကောင်းတာပဲပြီးတော့ဒီလိုရိုးရိုးဖြစ်နေကြဒုက္ခဝေဒနာလေးတွေကလည်းပဲခုမှဖြစ်တာမဟုတ်ပါဘူးကိုယ်ဘဝတစ်လျှောက်မှာဒါတွေဖြစ်ခဲ့ပါပြီဒါပေမဲ့လို့မိမိရဲ့စိတ်ဟာစိတ်ကအခြားခြားအာယုန်တွေပေါ်မှာရောက်နေတော့ကိုယ်တည်းကမခံတာမှုကို အာယုန်မပြုတ်ပြီးတော့တတိမပြုတ်ပြီးတော့မသိဘူးအခု ကိုယ်ရဲ့စိတ်ရောက်လာတဲ့ခါကျတော့ကိုယ်ရဲ့အမှန်ရှိနေတဲ့ဟာလေးတွေတိလာတာပဲမနှကောင်းတာပဲဒီလိုဒီလေးတွေဖြစ်တာကိုယ်စိတ်ဝင်စားတဲ့အလုပ်ကိုသူစားပြီးတော့လုပ်နေတဲ့အခါမျိုးမှာလည်းပဲရိုးရိုးမခံစားမှုဝေဒနာလေးတွေဖြစ်နေတာပဲဒါပေမဲ့လို့ဟိုမှာစိတ်ကအပြည့်စိုက်ထားတော့အဲ့ဒီဝေဒနာကြီးစိတ်ရောက်သွားစိတ်ကမရောက်တော့မသိဘူးဆိုကြပါစို့ချက်ထိုးဝါဒနာပါတဲ့ပုဂ္ဂိုလ်ဟာ ဟိုမှာသူရအကြက်ကင်ကိုသူရရဲ့အကြက်ကင်တဲ့ဟာကိုလည်းပဲဘယ်လိုရှောင်ဝတ်ရမယ်ဆိုတာပေါ့လေအကွက်ကြည့်နေတော့စိတ်ကဟိုမှာအပြည့်ရောက်နေတယ်အပြည့်ရောက်နေတော့ဒီမှာအကြာကြီးထိုင်တာညောင်းမလည်းမသိဘူးပူမလည်းမသိဘူးရာမလည်းမသိဘူးရာလည်းပဲကုတ်ဖို့လည်းအချိန်မရဘူးအဲ့ဒါလိုကိစ္စတွေတော့မှကိုယ်ရဲ့စိတ်ဝင်စားပြီးတော့နေရင်ဒီတဲ့အခါပေါ့လေဝေဒနာတွေပုံပဲလို့သိခံနိုင်စိတ်ရှိရင်ဒါကစိတ်မြင့်မြတ်အောင် အသိဉာဏ်လေးလည်းပွားအောင်ကြိုးစားတဲ့အခါမျိုးမှာသာပြီးတော့ကိုသိခံစိတ်ရှိရပါဒီလိုကိုယ်တည်းကမခန္ဓာကိုယ်လေးတွေသိလာတာကိုယ်ထဲမှာစိတ်အစုအစည်းများလို့သိလာတာပဲနည်းနည်းအစုအစည်းများရင်နည်းနည်းသိလာတာများများစုစည်းစားများရင်များများသိလာတာတော်တော်ကြီးကိုစိတ်စုစည်းနေပြီဆိုရင်ဝေဒနာလေးနည်းနည်းလေးမပြင်းထန်တဲ့ဟာလေးကိုပဲ တကယ်ပြင်းပြင်းထန်ထန်ကြီးလို့ထင်ရတော့အောင်ပြည်ပြီးသားသာတွေ့လာတာဥမာအပြင်ဘာနဲ့တူလဲဆိုရင်မျက်စိမှုန်တဲ့ပုဂ္ဂိုလ်ဟာမျက်မှောက်မပါမနဲ့ကြည့်ရင်မြင်ရတဲ့အရာလေးတွေကမှုန်မှွားမှမသေးခွဲဘူးမျက်မှောက်တက်ကြည့်တဲ့အခါကျတော့အပိလာလာဒီလိုပိလာလာတာဟာငါကိုမြင်ခွင့်ရထူးထူးခြားခြားကြီးလာတာမဟုတ်ပါဘူးမျက်မှောက်ပါဝါကြောင့်ပြည်ပြီးသားသာတွေ့လာတဲ့သဘောပါစဖာ Microsoft ကို Magnify လို့နဲ့ကြည့်လိုက်လို့ရှိရင်ဖြည့်ပြီးတော့ကြည့်လာတာသိထူးကြတာသိအားလေးတွေကြည့်လာပြီဆိုရင်နည်းနည်းမခံတာဘူးလေးကအကြီးကြီးကျယ်ထင်ပြီးတော့ဒီလိုပဲဒီမခံရင်ကြောင်းလိုက်တဲ့အခါဟောဝေဒနာတွေကြောက်တော့ဝေဒနာတွေမရှိဘူးဆိုတော့ဒီတော့တရားကြောင့်ဖြစ်တဲ့ဝေဒနာဆိုတာသိနာမျက်မှချုပ်လိုက်တဲ့အခါကျတော့ဟုန်ဟွားဟွား Magnify Microsoft နဲ့မကြည့်ပဲနဲ့ဆိုလို့ရှိရင်ဘာမြင်တော့ဘာပြီးတော့အဲ့လိုဖြစ်သွားတာ ပြီးတော့တရားတကူဟာငကူကမပြီးသားတဲ့ဟာလေးဒီပြီးသားတာတွေ့တာကကိုယ့်အတွက်ကောင်းတယ်ဆိုတာဝေဒနာတွေမှနေရတာကောင်းတယ်ဆိုတာဒီလိုကိုယ့်ကိုအားပေးပြီးတော့အဲဆွဲရှိရတယ်ဆွဲမရှိတဲ့တတိမရှိတဲ့ပုဂ္ဂိုလ်များတော့တခါတော့ဒုက္ခဝေဒနာတွေ့ကြည့်ပြီဆိုရင်ပြန်ထိုင်ဖို့ဝေးလို့ထိုင်ရမယ့်နေရာတော့မှပြန်မကြည့်ကြအောင်ဖြစ်သွားတယ်ဒီလောက်ထိစိတ်ကုန်သွားတယ်အဲ့ဒါလိုတော့ဖြစ်เสียရဘူး တိခံစိတ်ရှိပြီးတော့ဇွဲမွေးရမယ်ဝိရိယမွေးရမယ်တတ္တိမွေးရမယ်အဲဒါလိုတတ္တိမွေးတယ်ဆိုတာဒီဝေဒနာကိုစိုက်ဆိုင်ပြီးတော့ရှုဖို့ပါပဲစိုက်ရှုလိုက်ရှုလိုက်အလွန်နာလာလို့ရှိရင်နည်းနည်းလေးလျှော့ရှုတစ်ခါတစ်ခါစိုက်ရှုလိုက်တစ်ခါတစ်ခါလျှော့ရှုလိုက်အဲဒါလိုသုံးလေးကလုံးလုံးမှမတက်တာဘူးဆိုလို့ရှိရင်သူ့လျှော့ထားပြီးတော့ကိုယ်မှတ်မြဲဖောင်းပင်မှုအစရှိတဲ့အာယုံကိုခါတိုင်းစိတ်နေကြတယ်ပို့ပြီးတော့စိတ်ရတယ် စိုက်မှလိုက်ရွှဲမှလိုက်အဲလျှော့မှလိုက်ရွှဲမှလိုက်ပါဒီလိုလုပ်ရတယ်အဲဒါလိုလုပ်ပါများလို့ရှိရင်တိက္ကသိလည်းအားကောင်းလာတယ်ရင့်လာမယ်ဇွဲလည်းပဲပို့ပြီးတော့အားရှိတာပဲအဲဒါလိုဇွဲမှုသိရပါတယ်ဝေဒနာကြုံရတဲ့ညာဘက်ရောက်လာလို့ရှိရင်တရားကြောင့်ပေါ်တဲ့ဝေဒနာတွေမဟုတ်ဘူးတကူငုံနေတဲ့ငငယ်ကဝေဒနာတွေတော့မှပြန်ပြီးတော့ပေါ်လာတတ်တယ် ရာဝန်တွေကုလို့မပြောက်နိုင်တဲ့ယောဂါတွေလည်းပဲဒီခါမှာပြင်းပြကြကြကြီးပြန်ပေါ်တတ်တယ်။အဲဒီလိုပေါ်တာဟာကိုယ့်အတွက်တော့ကံကောင်းတယ်လို့ဆိုရမှာပဲ။ဘာဖြစ်လို့လဲဆိုတော့ဇွဲရှိရှိနဲ့အားထုတ်ရင်အဲ့ဒီဝေဒနာတွေကိုကြော်လွန်ပြီးတော့ရှိမစားပဲနေတော့မှယောဂါကြီးကြောက်သွားတာရှိတယ်။အဲ့ဒီတရားထုတ်လို့ယောဂါကြောက်သွားတဲ့ အကြောင်းအရာတွေထဲမှာတစ်ခုတစ်ခုလောက်ဘုန်းကြီးကထုတ်ပြပြရစီအဲ့ဒီတွေကစာရင်ယောဂါရှိတဲ့တရားကြီးတယောက်ဒီပေါင်း20ကျော်လောက်တည်းကသူ့မှာစာရင်ယောဂါရှိကြပါတယ်လွန်ခဲ့တဲ့15နှစ်လောက်ကဆရာဝန်သွားပြီးတော့ပြတော့ဆရာဝန်ကခွဲရမယ်လို့အကြံပေးပါတယ်။ဒါမှမဟုတ်သူကခွဲတုန်းခါမှာသေသွားလို့ရှိရင်ဘယ်နဲ့လုပ်မလဲဆိုပြီးတော့ကြောက်တာနဲ့ခွဲခင် စိတ်တာလာပြီးတော့အထုတ်ပါတယ်စိတ်တာလာအထုတ်တဲ့ခါကျတော့စောစောပိုင်းကတော့ရိုးရိုးဝေဒနာကြီးပေါ်ပြီးတော့နောက်ဆရာညာဝေဒနာပေါ်တဲ့ညာရောက်တဲ့ခါကျတော့သူယောဂါတခါတဲ့ဓမ္မအကြီးကျယ်ထလာတာပဲမနေနိုင်မထိုင်နိုင်အောင်ဖြစ်လာတာပဲအဲ့ဒါလိုမနေနိုင်မထိုင်နိုင်ဖြစ်လာတဲ့ခါမှာဘုန်းကြီးကိုလာပြီးတော့ရှောက်လို့ ဘုန်းကြီးကအကြံပေးတဲ့အတိုင်းပေါ့လေဆက်လက်ပြီးတော့အားထုတ်တဲ့အခါမှာယောဂါကြီးတောက်သွားပါတယ်အဲဒီတောက်ပုံလေးတော့နောက်ဆက်ပြောပါမယ်အဲဒီလိုဘုန်းကြီးလာပြီးတော့လျှောက်တဲ့အခါဘုန်းကြီးကသူလည်းမဆန့်ကျင်ပါဘူးပြန်ရင်ပြန်နိုင်ပါတယ်လို့ခွင့်ပြုပါတယ်ဒါပေမဲ့လို့တမျိုးလုပ်ကြည့်ကြသေးတာပေါ့သတိဝတ္ထုသွားရှာလို့သတိဝတ္ထုသွားရှာပြီးတော့နည်းနည်းစကြည့်သေးတာပေါ့ချက်ချင်းသတိဝတ္ထုရှာပြီးတော့နှစ်နာရီကြာသတိဝတ္ထုတစ်ဖက်ရုံလေးနဲ့နှစ်ဆွန်းလောက် စားစားစားစားပြီးတော့သူအာထုတ်တာသူကလည်းပဲစွစားအာထုတ်တဲ့ပုဂ္ဂိုလ်ဆိုတော့ဒီယောဂနဲ့တည်လည်းတည်ပါပဲအဲဒါမတည်ခင်လေးတော့မတော်လို့အပယ်ကျသွားလို့ရှိရင်သိုးရစီရဲ့ဒီဒီယောဂဝေဒနာကတော့ဘာမှမဖြစ်တော့ဘူးဆိုပြီးတော့ပေါ့ဒီလူလူစားရင်ကသူဇွဲနဲ့အာထုတ်တာအခါတခါဝေဒနာနိုင်လိုက်အခါတခါသူကနိုင်လိုက်ပေါ့နောက်တော့တဖြည်းဖြည်းစိတ်က ထက်သန်လာတယ်ဝိရိယကောင်းလာဇွဲကအားရှိလာတယ်မှတ်ပါပြတဲ့အခါကျတော့ဘိုက်ကနာတယ်ဆိုတဲ့အနေမျိုးမဟုတ်တော့ဘူးနာတာနဲ့တိတာဒါပဲရှိတယ်တိုက်တိုက်ပြီးတော့မှတ်နေတော့ချက်တိုက်ချက်တိုက်တိနေတာကိုတိနေတော့တမာရီအားလည်းကောင်းလာပြီညာအားလည်းကောင်းလာပြီမှတ်နေလေပို့ပြီးတော့ခုနခွဲရမယ့်နေရာကတိတ်ပြီးတော့ဘယ်မှာကြည့်ပြီးတော့ဖြစ်လာလေလေနာလဲနာလဲသူကကောင်းလဲကောင်းတော့မှတ်ရတာ တကူလုံးလည်းခါတယ်ပူရှင်ပြီးတော့ရွှေတွေလည်းကျလာတာပဲအဲနောက်ဆုံးအဆင့်ရောက်တဲ့ခါကျတော့ဖောက်လက်ဆိုခါတယ်ကွဲသွားတယ်အပန်းတော်ကြီးညီလေးတွေသူယောဂလုံးကြီးပေါက်ပြီးတော့ဖြီတွေထွက်လာပါပြီဆိုတော့သူကလက်နဲ့တော့စီးခံလိုက်တယ်အဲ့ဒီမှာရှင်းရှင်းရှင်းရှင်းနဲ့အခိုးတွေထွက်ရွှေတွေထွက်ပြီးတော့ဒါကလည်းသူဝတ်ထားတဲ့အဝတ်လည်းပဲရွှေတွေနဲ့စူရွှဲပြီးတော့သွားတာပိုက်တန်းကြည့်တဲ့ခါကျတော့ခုနအလုံးကြီးပါရှိတော့နေရာထိုင်ရတာကလည်းချမ်းသာသွားတာပဲ နောက်တရားထုတ်ပြီးသူ့နေရာသူ့မြို့ပြန်သွားတဲ့အခါဘုန်းကြီးကပြန်ငယ်လေးမှာလိုက်ပါလေဟိုရောက်ဆရာဝန်သွားပြန်သားပါလို့ဆရာဝန်ကဘာပြောတယ်လဲဆိုတာလည်းဘုန်းကြီးစီလှမ်းပြီးတော့စာရေးလိုက်ပါလို့ပြန်သွားပြီးသူခီးရောက်မဆိုင်တဲ့ဆရာဝန်သွားကြတဲ့အခါကျတော့ထုံးစံတဲ့ဆရာဝန်စကြည့်တဲ့အခါဥမာဘာယောဂမှမရှိဘူးလေကြောက်သွားပြီဘယ်လိုကြောက်သွားကြလုံးလဲဘယ်ဆရာနဲ့ကုကြလုံးလဲဘယ်ဆရာနဲ့မှကုတာမဟုတ်ဘူးတဲ့တရားအထုတ်သွားတဲ့အခါ အဲဒါလို့အာထုံရင်ကပဲတရားတော်ကိုလည်းကြောက်သွားတယ်ဆိုတဲ့အကြောင်းရှင်းပြပါတယ်ဒီမှာအခုဒီအဲ့ဒီဒီကကြီးကကြားမှလျက်ပါပဲဘုရားယောဂကြောင့်မတည့်တဲ့အစာကြီးဆောင်ထားတာအခုဘာအစားစားအကုန်လုံးတည့်နေတာဒီမှာပေါင်ကြီးနေလည်းပဲတိုးလာတာအဲ့ဒါချမ်းသာနေပါလေဒီရင်တရားထုတ်လို့ယောဂကြောက်တာတွေလည်းအများကြီးရှိပါသေးတယ်အဆုတ်နာယောဂကြောက်သွားတာတွေနှလုံးယောဂတော်တော်လေးတက်တာပြီးတော့ပြုံးပြီးအခုအထိ ခွဲစိတ်ရပဲနဲ့တက်တာနေတာ၁၅နှစ်လောက်ရှိသွားပါပြီ။ဆရာကခွဲစိတ်မယ်လို့ပြောထားတာ။ဒီတော့အမျိုးသမီးတွေမှာဖြစ်တတ်တဲ့ကင်ဆာရောဂါတွေဒီကောင်းကယောဂဆွဲတာဒီအများကြီးပါပဲ။သိဝင်စားကြတယ်အများကြီးရှိပါတယ်ခင်ဗျာ။အဲ့ဒါကြီးလျှောက်တယ်ကိုယ်လည်းမဟုတ်တော့ဘူး။ဒီတော့ဒီတရားအထုလို့ရှိရင်တရားကြောင့်ဖြစ်ပေါ်တဲ့ဝေဒနာတွေမဟုတ်ဘဲနဲ့တကူကငုတ်နေတဲ့ဝေဒနာတွေစိတ်ကူးလုံးကြောက်နေတဲ့ဝေဒနာတွေလည်းပဲကြောက်သွားတတ်တယ်ဆိုတာကိုဒီခင်ဗျာပြောတာပါပဲ။ တခုတော့ဘုန်းကြီးစိတ်ထဲမှာတော့တန်တရားဖြစ်နေတယ်သတိပဋ္ဌာန်တကူနဲ့ဒုက္ခဝေဒနာအမျိုးမျိုးတွေပြောင်းနိုင်ရင်ဆိုတာတော့ဟုတ်တယ် chronic ယောဂတွေဒီဘောလေးထူးခြားခြားပြောက်သွားတယ်ဆိုတာဟုတ်တယ် chronic ယောယောဂီကြီးသတိပဋ္ဌာန်တရားနဲ့ပြောက်မှပြောက်နိုင်မှာမလားဆိုတော့တခါတခါတန်တရားဖြစ်နေတယ် ဘယ်လိုပြောက်တယ်လဲဘာတော့ဘာကြောင့်ပြောက်တယ်လဲဆိုတဲ့အကြောင်းကိုတော့ဘုဇင်တရားကိုဟောတဲ့အခါမျိုးကြမှာသာရိနဲ့လက်ရှိရှင်းပြီးတော့ပြပါဦးမယ်ဒီနေ့တော့ဒါပဲတော့ကြပါဦးစို့